သာသနာတော်တက္ကရီ2558ခုနှစ်ကောဇာတက္ကရီ1386ခုနှစ်ကဆုံလပြည့်ကျော်17ရက်ခရစ်နှစ်2014ခုနှစ်မေလ24ရက်စနေနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ် LA ကောင်တီဆန်ဂိဗရီရဲ့ CD ဒေါက်တာဦးမောင်မောင် ဒေါ်မေယုသမီးမချုတဲမောင်မိသားစုများဤဓမ္မစကုဓမ္မယုံဓမ္မခမ်းမကြီးအတွင်မှာရှင်မင်းဝန်ဆရာတော်ဤ6ရက်အချိန်ပြည့်တရားစခန်းပွဲ၌မဟာတတိပဋ္ဌာန်ဝိပဿနာတရားတွေနာကြားကျင့်ပွားအားထုတ်လျက်ရှိကြတဲ့ယောဂီတော်စင်များကိုဘုန်းကြီးဓမ္မဒါနတရားအလှပေးလူမာကတတိပဋ္ဌာနသုတ်တံတရားတော်တဲ့ဗာတရားတော်လေ ဒီတတိပဋ္ဌာနာသုတ်တံဒေသနာတော်ကြီးထဲမှာပါဝင်တဲ့အစိတ်ပိုင်းလေးတွေကိုဘုန်းကြီးတို့တစ်ခုစီတစ်ခုစီပိုင်းခြားပြီးတော့ဟောကြားပေးသွားမှာဖြစ်ပါတယ်။မနေ့ကဘုန်းကြီးတို့တရားဝင်ရောက်အထုတ်ကြတဲ့ယောဂီသူတော်စင်များကိုနာနဲ့ပိုင်းအလုပိတရားတော်အနေအားဖြင့်တတိပဋ္ဌာန်၄ပါးရှုမှတ်ပွားများအထုတ်ပုံတွေကိုဘုန်းကြီးတို့မနေ့က ခြင်းတို့ဟောကြားပြခဲ့ပါပြီ။ကာယ ानु ပဒနာတတိပဋ္ဌာန်ဝေဒနာ ानु ပဒနာတတိပဋ္ဌာန်စိတ်တ ानु ပဒနာတတိပဋ္ဌာန်ဓမ္မ ानु ပဒနာတတိပဋ္ဌာန်တို့ဒီတတိပဋ္ဌာန်တရား၄ပါးရှုမှတ်ပွားများအထုတ်ပုံနေရှုမှတ်ပွားများတဲ့ကံမှလည်းပဲလေးပါးစလုံးကိုတပေါင်းတည်းတပြိုင်တည်းရှုရတာမဟုတ်ဘဲနဲ့ပေါ်ရာထင်ရှားရာအာယုံကိုရှုသွားပုံလေးတွေကိုခွန်ကြီး မနေ့ကတနေ့ကပြောကြားပေးခဲ့ပါပြီဒီနေ့ဒီတတိပဌာနာသုတ်တံဒေသနာတော်မှာလာတဲ့ဣရိယာပဋ္ဌာပိုင်းကိုဘုန်းကြီးဒီနေ့ဟောကြားပေးမှာဖြစ်ပါဣရိယာပဋ္ဌာပိုင်းမှာဆိုတော့ဣရိယာပု၄ပါးရှုမှတ်ပုံတွေဖြစ်ပါလေညာတော်အားဖြင့်ဘုန်းကြီးတို့ကမ္မဋ္ဌာန်းဌာနတိုင်းကမ္မဋ္ဌာန်းဌာနတိုင်းဟာထိုင်ကမ္မဋ္ဌာန်းကိုပဲ ရှုမှတ်အားထုတ်ပုံတွေကိုဟောကြားသင်ကြားပေးကြပါတယ်ဘုန်းကြီးတို့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးကတော့ဒီတတိပဌာနာသုတ်တန်ဒေသနာတော်မှာလာတဲ့အတိုင်းအပြည့်စုံထိုင်တဲ့ဣရိယာပုရက်တဲ့ဣရိယာပုသွားတဲ့ဣရိယာပုလျောင်းတဲ့ဣရိယာပုဣရိယာပု၄ပါးစလုံးဒီတိပ္ပဏမနသုတ်တံဒေသနာတော်မှာလာတဲ့အတိုင်းရှုမှတ်ပုံရှုမှတ်ဤပွားများအထုပုံအထုနည်းတွေကို ဟောကြားပေးတော်မူပါတယ်။ဒါကြောင့်ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့ဒေသနာဉာဏ်တွေကိုခြေခံပြီးတော့ဘုန်းကြီးတို့ယောဂီများကိုဒီနေ့ဣရိယာပဌာပိုင်းရှုမှတ်ပုံကိုဘုန်းကြီးဟောကြားပေးမှာပါ။ပုဏ္ဏစာပရံဘိခဝေဘိက္ခုကိစ္ဆံတော်ဝါကိစ္ဆံမိတိပဇာနာတိထိတော်ဝါထိတော်မိတိပဇာနာတိ နိသိဏောဝါနိသိဏောမိတိပဇာနာတိတယနောဝါတယနောမိတိပဇာနာတိဘေကဝေယံတို့များဥချေသားတို့ဘုနာဇပရံရှုမပွားများအာထုတ်ပုံနောက်တစ်မျိုးကဘေကုယံဒီဝါအာထုတ်နေတဲ့ယောဂီပုဂ္ဂိုလ်သည်ကိစ္ဆံတော်ဝါသွားတော်လီဝါသွားလျင်လီဝါသွားတော်သွားစေသွားကြိုက်သွားစဉ်မူလီ ကိစ္ဆာမိတိသွားတိဟု၏ပဇာနာတိတိဤဝါတိအောင်ရှုပါထီတော်ဝါရတ်တော်လီဝါရလျင်လီဝါရတုံးရဆဲရခိုင်ရစင်မူလီတိတော်မိတိယတိဟူ၏ပါဇာနာတိတိဧဝတိအောင်ရှုပါနိသိဏောဝါထိုင်တော်လီဝါထိုင်လျင်လီဝါထိုင်နှုံးထိုင်စေထိုင်ကြိုက်ထိုင်စင်မူလီ နိသိဏောမိတိထိုင်သည်ဟူ၏ပဇာနာတိတိဤဝါတိအောင်ရှုပါတရားနောဝါလျောင်းတော်လီဝါလျောင်းလျင်လီဝါလျောင်းတုံးလျောင်းစေလျောင်းကိုက်လျောင်းစဉ်မူလီတရားနောမိတိလျောင်းသည်ဟူ၏ပဇာနာတိတိဤဝါတိအောင်ရှုပါလေဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြည်သည်ဩစာကောင်းစွာမသွေ ဟောကြားတော်မူခဲ့ပါ၏တည်း မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဒီဣရိယာပဌာပိုင်းရှုမှတ်ပုံတွေကိုအပြည့်စုံနေအားဖြင့်ဟောကြားပေးတော်မူခဲ့ပါတယ်။အဲဒီမှာနံပါတ်1ကကိစ္ဆံတော်ဝါကိစ္ဆာမိတိပန်းဇာနာတိကိစ္ဆံတော်ဝါသွားတော်လီဝါသွားလျင်လီဝါသွားတုံသွားစေသွားကြိုက်သွားစဉ်မူလီကိစ္ဆာမိတိသွားတိဟူ၍ပန်းဇာနာတိတိဝါတိအောင်ရှု။ သွားနေတဲ့အမူအရာလေးကိုသွားနေတဲ့အမူအရာလေးတိုင်းသိအောင်ရှုအဲ့လိုသွားနေတာလေးကိုဘုန်းကြီးတို့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးကပို့ပြီးတော့ပုံပေါ်လာအောင်ညာခြေလမ်းလိုက်တဲ့အခက်ကလေးမှာညာလမ်းတယ်ဘယ်ခြေလမ်းလိုက်တဲ့အခက်ကလေးမှာဘယ်လမ်းတယ်ဆိုပြီးတော့ အဲ့ဒီသွားတဲ့အမူအရာရှုမှတ်ပုံလေးကိုပေါ်လွင်လာအောင်ညာလန်းတယ်ပယ်လန်းတယ်လို့တလန်းတစ်ချက်မှတ်နဲ့စပြီးတော့တမာရီထူထောင်စတရားအထုစယောဂီပုဂ္ဂိုလ်ကိုဒီတစ်ချက်မှတ်ကလေးနဲ့သင်ကြားပေးပါသွားနေတဲ့အမူအရာလေးရှုဖို့အဲ့ဒီတစ်ချက်မှတ်လေးကိုယောဂီပုဂ္ဂိုလ်ကနိုင်နိုင်နင်းနင်းရှုမှတ်နိုင်သွားပြီဆိုတဲ့အခါကျတော့မှနှစ်ချက်မှတိုးပြီးတော့မှတ်စေပါ ဒီတစ်ချက်မှတ်ကလေးကိုနည်းနည်းနည်းနည်းမှတ်နိုင်ဖို့ဆိုတာကလည်းပဲယောဂီပုဂ္ဂိုလ်တရက်နှစ်ရက်သုံးရက်လောက်တတိဥစည်းတဲ့စိတ်နဲ့တခါလဲအမြဲတမ်းဝိရိယစိုင်းပြီးတော့မလွတ်အောင်ရှုမှတ်ပေးမှဒီယောဂီပုဂ္ဂိုလ်ကဘယ်ကိုပဲသွားသွားအဲ့ဒီသွားတိုင်းသွားတိုင်းခြေလမ်းတိုင်းခြေလမ်းတိုင်းကိုတတိကပ်ပြီးရှုမှတ်နိုင်လို့ရှုမှတ်မှုလေးမြဲသွားပြီဘယ်နေရာသွားသွားတတိမလွတ်တော့ဘူးဆိုတဲ့အခါကျမှတူမှရကြွားတယ်ချားတယ် သို့မဟုတ်လမ်းနေခြားတယ်တိတ်တလို့မှတ်နိုင်တယ်တလန်းကိုနှစ်ချဲနှစ်ချဲယောဂီပုဂ္ဂိုလ်ကတိုးပြီးတော့ရှုမှတ်သွားအမှန်ကလေးကျဲသွားတာလားစိတ်လာတာလားစိတ်လာတစ်ချက်မှတ်ကိုနိုင်နင်းလာတဲ့ပုဂ္ဂိုလ်ကိုနှစ်ချက်မှတ်ကလေးတိုးပြီးတော့ရှုမှတ်အဲလိုနှစ်ချက်မှတ်ကလေးကိုလည်းဒီလိုနိုင်နင်းလာပြီးယောဂီပုဂ္ဂိုလ်ကမြဲနေပြီဘယ်သွားသွား မလွတ်အောင်ရှုနိုင်လာပြီဆိုတဲ့အခါကျတော့မှသုံးချက်မှကြွားတယ်လမ်းတယ်ချတယ်အဲဒီမှာကြွားတာလေးနဲ့ကြွားတယ်လို့မှစိတ်လမ်းတာလေးနဲ့လမ်းတယ်လို့မှစိတ်ချတာလေးနဲ့ချတယ်လို့မှစိတ်အဲဒီမှာခြေလမ်းတိုင်းခြေလမ်းတိုင်းကိုသုံးချက်သုံးချက်မှတ်ပြီးသွားရတယ်အဲဒီတော့စိုးစောကတည်းပူပြီးတော့အမှတ်ကပူမစိတ်ဘူးလားပူစိတ်ရဘူးပူစိတ်နိုင်ဖို့အတွက်စိတ်အားရောမဆက်ရဘူးလား ဒီရှုမှတ်တဲ့အာယုံပေါ်မှာစိတ်အားလေးထည့်ထားပူပြီးထည့်ထားတဲ့အခါကျတော့အဲ့ဒီမှာရှုရအာယုံပေါ်ရဲ့အသေးစိတ်လေးကိုယောဂီပုဂ္ဂိုလ်ကသေချာသတိကပ်ပြီးရှုနေတဲ့အခါကျတော့ဒီပေါ်မှာ ရှုစိတ်ကလေးမြဲသွားပြီဆိုရင်စိတ်တည်ငြိမ်မှုတမာရီမြန်မြန်ဖြစ်သွားစိတ်အားဆိုင်မှုလေးအားကောင်းလာလေတတိတမာရီတွေအားကောင်းပြီတတိအားတွေကောင်းလာလေတမာရီအားတွေကောင်းလာလေပဲတမာရီအားတွေကောင်းလာလေဉာဏ်တွေပေါ်လာလေပဲ အဲဒီမှာသုံးချက်မှတ်ကိုနိုင်နိုင်နင်းနင်းသုံးချက်မှတ်မှတ်ပြီဆိုတဲ့ပုဂ္ဂိုလ်ကမြန်မြန်မှတ်လို့မရဘူးဖြည်းဖြည်းလေးပဲဖဏောင်လေးစကြွလာတာကစပြီးကြွားတယ်ကြွားမှုလေးဆုံးသွားသည်ထီအောင်ခြေပြားလေးကမလွတ်သေးဘူးကျန်းတဲ့ထီရက်ကလေးပဲနောက်မှခြေပြားလေးလွတ်ပြီးရှေ့ကိုလှမ်းလိုက်တဲ့အခါကျတော့မှလှမ်းတယ်လှမ်းနေစေလေးမှပြစ္ဆုတ်ပန်တဲ့တယ် ချနင်းလိုက်တဲ့အချိန်လေးမှာချရတယ်တဖွာလုံးအဲ့ဒီသုံးချက်မှတ်ကလေးနဲ့ရှုမှတ်လို့နိုင်နေလာပြီဆိုတဲ့အခါကျတော့မှတို့မှရတယ်အဲ့ဒီမှာသေချာဒီမှာကြွလိုက်တာလေးရေအပေါ်ကိုဆွဲသွားတာလေးရေကြွဆွဲရှေ့ကိုလှမ်းလိုက်တာလေးရေလှမ်းအဲ့ဒီလမ်းမှုလေးကိုလွတ်လိုက်တာလေးရေလမ်းလွတ် နောက်ပြီးတော့အောက်ကိုချလိုက်တာလေးရယ်နောက်ခြေပွားနဲ့ကြမ်းကိုဖိပြီးနင်းလိုက်တာလေးရယ်ကြွဆွဲလှမ်းလွတ်ချနင်းဆိုပြီးတော့၆ချက်တခါလေအဲ့ဒီမှာအမှတ်ကလေးကိုဒီပေါ်မှာအာယုံဆိုင်ပြီးတော့ဆိုတော့ဖြည်းဖြည်းလေးပဲအဲ့လိုရှုမှတ်နေရင်ကနေပြီးတော့ယောဂီရဲ့ဉာဏ်ထဲမှာဘာပေါ်လာလဲဆိုတော့မကြွခင်မှာကြွကျင်တဲ့စိတ်ကလေးကစပြီးပေါ်လာတာတွေ့ရ အဲ့ဒီကြွားခြင်းစိတ်ကလေးပေါ်လာတဲ့အခါမှာကြွားခြင်းတယ်ကြွားခြင်းတယ်စိတ်ကလေးကိုမှတ်နေတာကြွားတာမမှတ်သေးဘူးနောက်မှတရွှေ့ကြွားလာတဲ့အခါမှာကြွားတယ်ကြွားတယ်ကြွားတယ်အဲ့ဒီကြွားမှုလေးဆုံးသွားတဲ့အခါရှေ့ကိုလှမ်းခြင်းစိတ်လေးပေါ်လာရင်လှမ်းခြင်းတယ်လှမ်းခြင်းတယ်လှမ်းခြင်းတယ်တစ်ချက်သုံးချက်မှတ် နောက်လမ်းအဲ့ဒီလမ်းကျင်တဲ့စိတ်ကလေးကိုရှုမှတ်ပြီးတော့မှတရွေချင်းတရွေချင်းရှေ့ကိုလမ်းတဲ့ကံမှာလမ်းတယ်လမ်းတယ်လမ်းတယ်လမ်းမှုလေးဆုံးသွားပြီဆိုတဲ့အခါကျတော့မှချတယ်ချတယ်ဒီကျတော့ချခြင်းတယ်ဆိုတာမှတ်လို့မရတော့ဘူးသူဆုံးသွားအဲ့ဒီမှာချတယ်ချတယ်ချတယ်မှအဲ့ဒီလိုယောဂီပုဂ္ဂိုလ်ဟာသေစိတ်အမှုရာ မှတ်ပုံလေးတွေကိုကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးက တတိတမာရီအားရီမြန်မြန်ကြီးအားကောင်းလာဖို့အတွက်အဲ့ဒီလိုတဖြည်းဖြည်းတစ်ချက်မှတ်ကနေပြီးတော့အမှတ်ကလေးတွေနိုင်နေလာရင်တူတူတူတူတူတူပြီးတော့မှတ်သွားပုံလေးအဲ့ဒီဈဉ္ညာလျှောက်တဲ့အခါမှာလည်းပဲယောဂီပုဂ္ဂိုလ်ကခြေထောက်လေးကိုဇုံရမ်းပြီးတော့မျက်စိလေးကိုရှေ့လေးတောင်ကမျက်လွှာလေးချထားတယ်။ဒါဈဉ္ညာလျှောက်မဲ့ပုဂ္ဂိုလ်လက်ကိုလည်းပဲတွင်လန်းကြီးချမထားရဘူးရမ်းလည်းမသွားရဘူး လက်ကလေးဟာရှေ့ပိုက်လူကပိုက်ထားမယ်နောက်ပိုက်လူကပိုက်ထားမယ်ဒါဈဉ္ညာရှောင်းမဲ့ပုဂ္ဂိုလ်ရဲ့အမှုဝေယအဲ့ဒီမှာလက်ကလေးကရှေ့ပိုက်ခြင်းပိုက်မယ်နောက်ပိုက်ခြင်းပိုက်မယ်အဲ့ဒီလိုပိုက်ထားပြီဆိုတပိုင်းခန္ဓာကိုငြိမ့်နေပြီမျက်စိရလည်းဘယ်မှမကြည့်တော့ဘူးရှေ့၄တောင်ကံပဲမျက်နှာလေးချထားပြီဆိုတော့မှစိတ်ကိုခြေထောက်စီပို့ပြီးတော့စောစောကပြောတဲ့အတိုင်းညာလန်းတယ်ပဲလန်းတယ်ကြွတယ်ချတယ်ကြွတယ်လန်းတယ်ချတယ်ဒီအစဉ်လေးလောက် ကြိုးစားပြီးတော့ရှုမှတ်ဖို့ပဲအဲ့ဒီလိုဒီသွားတဲ့အမူအရာလေးကိုရှုမှတ်ပုံကိုကျေးဇူးတော်ရှင်မသိဆရာတော်ဘုရားကြီးကမြတ်စွာဘုရားဟောထားတဲ့အတိုင်းပဲအဲ့ဒီဈဉ္ညာအမှတ်တရားလေးကိုသုံးသင်ညွှန်ပြပေးပါဒီကမ္မထက္ကရာဆရာဖွင့်ပြထားတာလေးရှိပါတယ်ပြဝါရီဖြစ်တဲ့ပုဂ္ဂိုလ်တွေကတွားရင်တွားမှန်သိအောင်ရှုမှတ်ရမယ်ဆိုတော့ တရားမရှုမှတ်တဲ့ပုဂ္ဂိုလ်တွေလည်းဒီတိုင်းသွားနေတာပဲကိုသွားတာကိုသွားမှန်သိနေတာပဲဒါဝိပဿနာဖြစ်ရောလားကမ္မဋ္ဌာန်းဖြစ်ရောလားဆိုရကတက်ပါဒီလိုသွားရင် သွားမှသိရမယ်ဆိုတာကခွေးမြေခွေးအစရှိတယ်ဟိတ်တရိษံဖြစ်တဲ့ညံစားတတဝါတွေတောင်မှသွားရင်သွားမှသိနေတာပဲဒီသွားမှသိရုံနဲ့ကမ္မဋ္ဌာန်းဖြစ်ရောလားဝိပဿနာဖြစ်ရောလား အဲဒီဇောရကတက်မှုကိုဘုန်းကြီးတို့ဒီထက္ကရာဆရာကပြန်ပြီးတော့ဖြေချထားတယ်ကမ္မံသောနာသင်္ကလာတယောပိကိစ္ဆန္တာကိစ္ဆမာတိဇာနန္တိသောနာသင်္ကလာတယောပိခွေးမြေခွေစရှိတဲ့ဉာဏ်သာတတဝါတို့တော်မှလဲကိစ္ဆန္တာသွားကုန်လာသောကိစ္ဆမာတိသွားကုန်သည်ဟူ၍ကမ္မံဇာနန္တိတိကြတိကမှန်လာပါပြီထက္ကရာဆရာကမှန်ပါလေတဲ့သွားရင်သွားမှန်သိတယ်ဆိုတာ တာမန်လူတွေတရားမရှိမှတ်တဲ့တာမန်လူတွေလည်းကြောင်းသွားမယ်ဆိုရင်သွားမှန်းသိတယ်အိမ်သွားမယ်ဆိုသွားမှန်းသိတယ်ဈေးသွားမယ်ဆိုသွားမှန်းသိတယ်ယုံသွားမယ်ဆိုသွားမှန်းသိတယ်ခွေးမြေခွေးစားရှိတဲ့ညံစားတော်ဘာတို့လည်းပဲဒီလိုပဲသွားမှန်းသိကြတယ်မှန်ပါတယ်တဲ့ပဏ္ဏသို့တော်လည်းပဲတဲ့ဣတံဤသွားလျင်သွားသည်ဟုသိသည်ဟုသောမြတ်စွာဘုရားရှင်ဤစကားတော်သည်တဲ့ဧဝရူပံဇာနနာတန္တာယ တာမန်ယဟရှင်လူတို့နှင့်တကွာခွေမြေခွေစရှိတဲ့ဉာဏ်စားတတ္တဝါတို့ဤအလေးပေါက်အတိမျိုးကိုဆိုရည်ရွယ်၍နာဟုတံဟောအပ်သည်ကမဟုတ်ပါဘီမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကသွားရင်သွားမှန်သိအောင်ရှုရမယ်ဆိုတာသိရမယ်ဆိုတာတာမန်တရားမရှုမှတ်တဲ့ယဟန်ရှင်လူများနဲ့ခွေးမြေခွေးအစရှိတဲ့အဉ္ဉံသာတတဝါတို့ရဲ့ အလေးပေါက်အတိမျိုးကိုဆူလိုတာမဟုတ်ပါဘူးတဲ့တမ္မာပုဂ္ဂိုလ်ရဲ့အတိဟာဧဝရူပံသာနံသာနနံဤသို့အလေးပေါက်အတိမျိုးသည်တတ္တုပန္နတိနပဇဟတိတန်တဝဟုစွဲလန်းသောအယူကိုလည်းပဲမပယ်တတ်ဘူးတဲ့တမ္မာပုဂ္ဂိုလ်ကြီးတွားရင်တွားမှသိတယ်ဆိုတာပုဂ္ဂိုလ်တ attva ဆိုတဲ့အလေးပေါက်အတိမျိုးကိုပုဂ္ဂိုလ်တ attva ဆိုတဲ့အယူအဆွဲကိုလည်းပဲ तू မပယ်နိုင်ဘူးတဲ့ အတ္တတင်ညာဥက္ကာတိတိတဲ့အသက်ကောင်ငါကောင်ဟုထင်မှချင်းကိုလည်းပဲမခွာနိုင်ဘူးတမ္မာပုဂ္ဂိုလ်ရဲ့အတိဟာသွားရင်ဘယ်သူသွားတယ်လဲဆိုငါသွားတာပဲဟိုမှာယောက်ျားသွားနေတယ်မိန်းမသွားနေတယ်ပုဂ္ဂိုလ်သွားနေတယ်တရဝံသွားနေတယ်ဒီလိုပဲသိတယ်တဲ့ဒါကြောင့်မို့ကမ္မထာနာဝကမ္မထာလည်းမဟုတ်ဘူးတဲ့တတိပဒနာဘာဝနာဝတတိပဒံဘာဝနာလည်းမမြည်ပါဘူးတဲ့ဒီတော့ကုလိုတရားရှုမှတ်နေတဲ့ယောဂီရဲ့အတိကြတော့ရောဆိုတော့

အတ္တတင်ညာဥက္ကံဒိဋ္ဌိအသက်ကောင်ငါကောင်ဟုထင်မှတ်ခြင်းကိုလည်းပဲခွာနိုင်တယ်တဲ့ဒါကြောင့်ကမ္မထာနဲ့စေဝါကမ္မထာလည်းမြည်တယ်တတိပဋ္ဌာနဘာဝနာစာတတိပဋ္ဌာန်ဘာဝနာလည်းမြည်တယ်အထကရဆရာကနေပြီးတော့ဒီခါလေးဖြည့်ရှင်းပြန်တာလေပရဝါဒီဖြစ်တဲ့ပုဂ္ဂိုလ်ကြီးအခြားခြားယူဝါဒရှိတဲ့ပုဂ္ဂိုလ်တွေက သွားရင်သွားမှန်သိတယ်ဆိုတာတမန်တရားမရှိမှတဲ့ပုဂ္ဂိုလ်တွေလည်းဒီလိုသွားရင်သွားမှန်သိတာပဲဈေးသွားမယ်ကြောင်းသွားမယ်ယုံသွားမယ်အလုတ်သွားမယ်စသည်သိနေတာပဲ ခွေးမြေခွေးစားရှိတဲ့ဉာဏ်စားတရားတွေလည်းသွားရင်သွားမှသိနေတာဒါကမ္မထံဖြစ်နိုင်ပါမလားဝိပဿနာဖြစ်နိုင်ပါမလားဆိုတဲ့အဲ့ဒီစောရကတက်မှုကို တက္ကရာဆရာက ဟုတ်ပါတယ်ဘုရားရှင်ကိုရောမြတ်ကြီးဟောတယ်ဆိုတာကတာမန်တရားမရှုမှတ်တဲ့ပုဂ္ဂိုလ်တွေရဲ့ယဟန်ရှင်လူတွေရဲ့ခွေးမြေခွေးအစရှိတဲ့အញ្ញံသားတရားတွေရဲ့အလေးပေါက်အတိမျိုးကိုဆူလိုတာမဟုတ်ပါဘူးတဲ့သူတို့အတိတွေက

နောက်ပြီးတော့အသက်ကောင်ဝิญဉ်ကောင်ဆိုတဲ့အဲ့ဒီမှာအတ္တဒိဋ္ဌိသက်ကာယဒိဋ္ဌိကိုလည်းခွာနိုင်တယ်ဒီတော့ဘုန်းကြီးတို့ယောဂီများခုလက်တွေ့ဈဉ္ညာလျှောက်ပါဆိုတာလေးကိုဘုန်းကြီးတို့ဒီပထမရက်တွေကဘုန်းကြီးပြောခဲ့ပါတယ်သူဒါပေမဲ့ဈဉ္ညာလျှောက်တဲ့အခါမှာလမ်းလျှောက်တာနဲ့မတူဘူးလမ်းလျှောက်တယ်ဆိုတာနဲ့ဈဉ္ညာလျှောက်တယ်ဆိုတာနဲ့စကလုံးချင်းရောတူရဲ့လား အတန်တွေ့ချင်းရောတူရဲ့လားအတိပ္ပယ်ချင်းရောတူပါမလားလမ်းလျှောက်တယ်ဆိုတာအညောင်းပြေလျှောက်တာတက္ကတရားမှာ အပြင်းပြေလျှောက်တာတလမ်းလျှောက်တာဈဉ္ညာလျှောက်တယ်ဆိုတာကတမာတိဖြစ်အောင်လျှောက်တာဉာဏ်ဖြစ်အောင်လျှောက်တာဈဉ္ညာလျှောက်တယ်ဆိုတာဘာဖြစ်အောင်လျှောက်တာလဲအေးတမာတိဖြစ်အောင်ဉာဏ်ဖြစ်အောင်လျှောက်တာမတူဘူးအဲဒါလမ်းလျှောက်တဲ့ပုဂ္ဂိုလ်ကဟိုကြည့်ဒီကြည့်လျှောက်တယ် ဈဉ္ညာလျှောက်တဲ့ပုဂ္ဂိုလ်ကမျက်လွှာလေးချလျှောက်ပါဈဉ္ညာလျှောက်တဲ့ပုဂ္ဂိုလ်ကဘယ်လိုလျှောက်ပါလဲမျက်လွှာလေးချပြီးလျှောက်ပါဈဉ္ညာလမ်းလျှောက်တဲ့ပုဂ္ဂိုလ်ကစကားတပြောပြောနဲ့လျှောက်တာဈဉ္ညာလျှောက်တဲ့ပုဂ္ဂိုလ်ကအမှတ်တတိလေးနဲ့လျှောက်တယ်ဈဉ္ညာလျှောက်တဲ့ပုဂ္ဂိုလ်ကဘာနဲ့လျှောက်တာလဲအေးရှုမှတ်မှုလေးနဲ့လျှောက်တာအဲ့လိုရှုမှတ်မှုလေးနဲ့လျှောက်တော့ယောဂီပုဂ္ဂိုလ်ကညာခြေလှမ်းတယ်ဆိုရင်ညာခြေတော်ကြီး လမ်းတာပထမတော့ထင်ရှားနေတာပဲပညာတရဏီဘယ်လမ်းလဲဆိုရင်ဘယ်ခြေတော်ကြီးလမ်းသွားတာစအာထုဇပုဂ္ဂိုလ်မှာဒီပညာတရဏီဟာထင်ရှားတော့မှာပဲတရားမတွေ့သေးပါဘူးတရားမမြင်သေးပါဘူးပညာဆိုတဲ့ပုံတရဏီပါပဲအဲ့ဒါကိုယောဂီပုဂ္ဂိုလ်ဟာတစ်ခေါက်ရှောင်လိုက်ဒီဘက်ထိတ်ဆုံးပြီဆိုရင်ဒီကံလေဟိုဘက်ထိတ်ကနေပြီးပြန်ပြီးရက်တယ်ရက်တယ်တစ်ဖက်လှဲ့တယ်လှဲ့တယ်မှပြီးပြီဆိုရင်ဒီကံလေပြန်ပြီးတော့ဒီဘက်ကိုရှောင်လာခဲ့ မိမိလျှောက်ထားမဲ့လျှောက်မဲ့လမ်းကိုကိုယ်တိုင်ရွေးချယ်ထားရအဲလိုကိုယ်တိုင်ရွေးချယ်ပြီးဒီနေရာအစဒီနေရာအဆုံးဆိုတာလေးကိုကိုယ်တိုင်ရွေးချယ်ထားအဲလိုရွေးချယ်ထားပြီးတော့ဒီလမ်းလေးဆုံးသွားပြီဆိုရင်အဲ့ဒီနေရာရောက်ရင်ရက်ရက်တည်းရက်တည်းမှလည်းတကူလုံးအာယုစိုက်ပြီတစ်ဖက်ကိုလှည့်တော့လှည့်တယ်လှည့်တယ်မှမျက်စိလေးကမှည့်ရက်ကလေးပဲနောက်လှည့်ပြီးတဲ့အခါမိမိသွားမဲ့ဘက်ကိုမျက်နှာမူမိတဲ့အခါရက်တယ်ရက်တယ်ပြန်မှပြီးမှမျက်နှာလေးကိုဖွင့်လိုက် မျက်နှာလေးဖွင့်ပြီးရှေ့၄000ခန်းလောက်ချပြီးတခါဆက်ပြီးရှူညာလန်းတယ်ပင်လန်းတယ်အဲ့ဒီလိုနဲ့တစ်ခေါက်နဲ့သဘောမပေါက်သေးရင်နှစ်ခေါက်နှစ်ခေါက်နဲ့သဘောမပေါက်သေးရင်သုံးခေါက်အဲ့ဒီလို၄၅10ခေါက် ရှုမှတ်ပြီးဆိုရင် ရှုစိတ်ကဘေးကိုမလွင့်တော့ညာခြေလန်းလိုက်တာနဲ့ညာလန်းတယ်ဆိုတဲ့မှတ်စိတ်လေးတည့်သွားတယ်ဘယ်ခြေလန်းလိုက်တာနဲ့ဘယ်လန်းတယ်ဆိုတဲ့မှတ်စိတ်လေးတည့်သွားတယ် အမှန်ကလေးတင်းနေပြီဆိုတာနဲ့ပဲခြေထောက်ဆိုတဲ့ပြဉ္ညာတရံပြောက်ပြီးတော့တရွေချင်းတရွေချင်းရွေ့ရွေ့ရွေ့ရွေ့ပြီးတော့တောင့်တင်းသွားတဲ့သဘောကိုပဲတွေ့ရဘယ်ခြေလန်းလိုက်တယ်ဆိုရင်လည်းပဲခြေထောက်ဆိုတဲ့ပြဉ္ညာတရံပြောက်ပြီးတော့တရွေချင်းတရွေချင်းရွေ့ရွေ့ရွေ့ရွေ့နေတဲ့ရွေ့ရွေ့ရွေ့ရွေ့ပြီးတော့တောင့်တင်းသွားတဲ့သဘောကိုပဲတွေ့ရအဲ့ဒီမှာပြဉ္ညာတရံပြောက်ပြီးတော့ပရမရွေ့နေတဲ့သဘောတင်းနေတဲ့သဘောတောင့်နေတဲ့သဘောမတွေ့ရဘူးလား အဲ့ဒီလိုတွေ့လာပြီဆိုရင်ဒါအမှန်သီလားအမှားသီလားယောဂီဈဉ္ညာလျှောက်ရင်အဲ့ဒီလိုသိလာအောင်လျှောက်ရတာဒီတိုင်းနဲ့အညောင်းပြေလျှောက်တဲ့အရှောင်မျိုးဘုန်းကြီးတို့ခွင့်ပြုတာမဟုတ်ဘူးဈဉ္ညာလျှောက်ပါဆိုတာအညောင်းပြေလျှောက်ခိုင်းတာမဟုတ်ဘူးတမာရီလည်းဖြစ်အောင်ဉာဏ်လည်းဖြစ်အောင်ဣရိယာပုလည်းမျှအောင်တစ်ချက်ကုန်နှစ်ချက်သုံးချက်ပြအောင်လုပ်ပေးတာ အဲတော့အဲ့ဒီဈဉ္ဉံအာယုံပေါ်မှာမိလာတဲ့အခါကျတော့ပြဉ္ညာတရံပြောက်ပြီးတော့ပရမတ်အဲ့ဒီရွေ့ရွေ့ရွေ့ရွေ့နေတဲ့သဘောတင်းတင်းသွားတဲ့သဘော တောင့်သွားတဲ့သဘောဒီသဘောလေးကြီးတွေတွေ့လားအဲ့ဒီသဘောလေးတွေကတင်းမှုတောင့်မှုရွေ့မှုဆိုတာဝါယောဓာတ်ပဲဗတ်တတ်ပါလိမ့်မယ်အဲ့ဒီဝါယောဓာတ်ကလေးပဲသိနေပြီအဲ့ဒီဝါယောဓာတ်ကယုတ်တရားပဲဝါယောဓာတ်ကဗတ်တရားလေသိနေတဲ့စိတ်ကလေးက ကဲအဲ့ဒီတော့ဒီမှာညာလန်းနေဆိုရင်ဘာနဲ့ဘာတွေ့ရတယ်ဘယ်လန်းနေဆိုရင်လည်းဘာနဲ့ဘာတွေ့ရတယ်ပြန်ယုံတဲ့နာကို တွေ့ပြီဆိုတော့တရားတွေ့တာလားမတရားတွေ့တာလားဘာတရားတွေ့နေတာလဲရုပ်တရားနဲ့နာတရားကဲဒီတရားကိုတွေ့ဈဉ္ညာလျှောက်ရင်းနဲ့ဘာလို့ရင်းနဲ့လဲဒီဈဉ္ညာလျှောက်ရင်းနဲ့ဒီယုံတဲ့နာကိုယောဂီပုဂ္ဂိုလ်တည်တည်ချာချာအမှန်တိုင်းသိနေပြီဆိုရင် ငါသွားတယ်ဆိုတာရှိသေးရဲ့လားယောက်ျားမိန်းမသွားတယ်ဆိုတာရှိသေးရဲ့လားဟောပုဂ္ဂိုလ်တ attva သွားတယ်ဆိုတာရောရှိသေးရဲ့လားဘသူနဲ့ဘသူသွားနေတာလဲအေးယုံနဲ့နံနဲ့သွားနေတာပဲအဲ့ဒီသဘောလေးကိုယောဂီပုဂ္ဂိုလ်ဉာဏ်ထဲမှာပါအောင်သဘောလေးမိအောင်သိချရှုရတစ်ခေါက်နဲ့မရရင်နှစ်ခေါက်နှစ်ခေါက်နဲ့မရရင်သုံးခေါက်လေးခေါက်ငါးခေါက်ဆယ်ခေါက်အခေါက်20စသည်ဈဉ္ညာလျှောက်ခြင်းဟာတဏှာကြီးအချိန်ပေးပါလေ အဲ့ဒီတဏှာကြီးကိုခောက်တုံခောက်ပြန်လျှောက်ကြည့်ပါရှောက်ကြည့်လို့ချင်းအာယုံမိသွားပြီဆိုတာနဲ့တပြိုင်တည်းညောင်းတာခြေထောက်ဒီကြိုက်ခဲတာလေးတာဒါဒီမထင်ရှားတော့အဲ့ဒီပုံမှာသူ့ဟာသူတခါလေရွေ့ရွေ့သွားတဲ့သဘောလေးနဲ့တောင့်တင်းသွားတဲ့သဘောလေးရွေ့သွားတဲ့သဘောလေးနဲ့တင်းတောင့်သွားတဲ့သဘောလေးဒါပဲတွေ့နေတယ်အဲ့လိုတွေ့နေရင်ကရှောင်ရင်းရှောင်ရင်းနဲ့ဘာတွေတွေ့လာလဲဆိုတခါတရံမှာနေလိုက်မြင်လိုက်နေလိုက်မြင်လိုက်နဲ့ အဲဒီလိုအာယုံလေးတွေမိနေပြီဆိုရင်ဒီပုဂ္ဂိုလ်ဟာတခါလေစိတ်ပြန်မှမသွားတော့ဈဉ္ညာအာယုံထဲမှာယောဂီပုဂ္ဂိုလ်မိနေပြီအဲ့ဒီမှာတခါရှေ့ကဆွဲလိုက်သလိုနောက်ကတွန်းလိုက်သလိုရှေ့ကဆွဲလိုက်သလိုနောက်ကတွန်းလိုက်သလိုခံစားနေရယောဂီပုဂ္ဂိုလ်အဲ့ဒီအတွေ့အသည့်တွေတခါတဏှာကြီးသာကုံဆုံးသွားတယ်ညောင်းတယ်ကျင်တယ်ခြေထောက်တွေတခါလေးတယ်ဆိုတာမရှိတော့ဘူး အဲ့ဒါဘာကြောင့်လဲဆိုရင်ဈဉ္ညာအာယုံမိနေတာလားမမိတာလားဈဉ္ညာအာယုံလေးမိပြီးတော့သူ့ရဲ့တဘာဝအမှန်လေးတွေကိုသိနေတာလားမသိတာလားသိနေတယ်ဆိုရင်ယထာဘုဒ္ဓဉာဏ်ရနေဘာဉာဏ်ရတာလဲအဲ့ဒီယထာဘုဒ္ဓဉာဏ်ရတယ်ဆိုတာစိတ်တည်ငြိမ်မှုရလို့လားမရသေးလို့လားစိတ်တည်ငြိမ်မှုရလာလို့တမာတိဘိက္ခွေပါဝေဒတမာတိတောယထာဘုတမာဟိတောယထာဘုဒ္ဓံပဇာနာတိ တမာတိရလာပြီဆိုရင်မင်းရထဗုဒ္ဓဉာဏ်ရလိမ့်မယ်လို့ပြောထားတာအဲ့တော့စိတ်တည်ငြိမ်မှုတမာတိလေးဖြစ်နေပြီဒီဈဉ္ညာရှောင်ရင်းနဲ့ဖြစ်နေပြီဆိုရင်သောသောကပြောတယ်အမှန်တိဖြစ်တဲ့သူ့ရဲ့သဘာဝလေးတွေရွေ့နေတဲ့သဘောတင်းနေတဲ့သဘောတောင်းနေတဲ့သဘောခြေထောက်ဆိုတဲ့ပညာတရံပြောက်ပြီးတော့ပရမတ်အဲ့ဒီတင်းသဘောတောင်းသဘောရွေ့သဘောလေးပဲတွေ့နေရတယ်။ဒါကြောင့်မို့ဈဉ္ညာလျှောက်တဲ့အခါတည်တည်ချာချာကြည့်ပါ တည်တည်ချာချာကြည့်ပါဆိုတာပဂရိမျက်စိနဲ့ကြည့်ရမှာလားဉာဏ်မျက်စိနဲ့ကြည့်ရမှာလားအေးဉာဏ်မျက်စိနဲ့ကြည့်ပြီးတော့တည်တည်ချာချာလျှောက်ပါခေတ္တလေးကိုဘုန်းကြီးတို့ချပေးမယ်စူးကြည့်စမ်းပါသွားတာသွားမှန်သည်တေသေးချာချာမြင်အောင်ကြည်ရွေနေတာလေးတွေ့ရ၏ ဧဒဝါယောတတတိသွာဒသွာမန္တိတေတိချာချာမြင်အောင်ကြည်ပဂရိမျက်စိနဲ့လားညံမျက်စိနဲ့လားအေးရွေနေတာလေးတွေ့ရ၏ တင်းနေတာလေးတွေ့ရ၏တောင်းနေတာလေးတွေ့ရ၏ဧဒဝါယောတတတ္တိဘုန်းကြီးကအခုဒီမှာတရားတွေ့ပုံကိုကြံပြလိုက်ပြီရွေးနေတဲ့သဘောတွေ့လိမ့်မယ်တင်းသွားတဲ့သဘောတွေ့လိမ့်မယ်တောင့်သွားတဲ့သဘောတွေ့လိမ့်မယ်ဆိုရင် ခုဈဉ္ဉံလျှောက်တဲ့အခါမှာတေချာလေးလျှောက်ကြည့်စမ်းပါ သေချဖြည်းဖြည်းလေးတခါလေညာခြေလှမ်းလိုက်တဲ့အခါမှာလှမ်းကြည့်စမ်းတစ်ဖက်ခြေကထောက်ထားတယ်တစ်ဖက်ခြေကလှမ်းနေတယ်ဒီမှာတရွေ့ပြီးတရွေ့တရွေ့ပြီးတရွေ့ရွေ့ရွေ့ရွေ့ရွေ့ပြီးတော့နောက်ဆုံးဒီမှာလှမ်းမှုဆုံးတဲ့အခါမှာ တင်းပြီးတောင့်နေတဲ့သဘောတွေ့လိမ့်မယ်တကယ်သူ့ရဲ့သဘာဝလေးကိုတွေ့လိမ့်မယ်ခြေထောက်ဆိုတဲ့တံမတင်တော့ဘူးဒီလိုရွေ့နေတဲ့သဘောတင်းတဲ့သဘောတောင့်တဲ့သဘောတွေ့လိမ့်မယ်တေချာလေးမြင်အောင်ကြည့်ဘဲခြေလှမ်းလှမ်းညာခြေလှမ်းလှမ်းတေချာမြင်အောင်ကြည့် တကယ်လို့ယောဂီပုဂ္ဂိုလ်ဟာသုံးချက်မှန်နဲ့မှတ်ကြည့်မယ်ဆိုရင်လည်းပဲသိချာကြည့်ကြည့်ပါကဲဆိုကြည့်လိုက်ကြွားတာကြွားမှန်သည်ကြွားတာကြွားမှန်သည်တေသေးချာချာမြင်အောင်ကြည့်တေသေးချာချာမြင်အောင်ကြည့်ရွေနေတာလေးတွေ့ရ၏ရွေနေတာလေးတွေ့ရ၏ဧဒဝါယောတတ္တိဧဒ ကြွလာတဲ့အခါမှာဒီဝါယောဓာတ်လေးထင်ရှားတာတွေ့လိမ့်မယ်တခါတရံမှာကြွလာတဲ့အခါမှာပေါ်ပြီးပါလာတာလေးကခြေပနောင်လေးပေါ်ပါလာတာတွေ့ရတယ်တကယ်လို့ပေါ်ပါလာတယ်ဆိုရင်တေဇောဓာတ်ပဲတေဇောဓာတ်ဆိုတာမိဓာတ်မိဆိုတာအပူအေးအနှွေးသို့တော့ဒီလိုပေါ့ပန်လာတဲ့အခါမျိုးမှာဆိုရင်မိဓာတ်ဟာကြည်ပါလားတောင်ကလေလာရင်မြောက်ကိုလေမိလောင်နေတဲ့အခါကြည်လိုက်ပေါ့မြောက်ကိုပန်သွား အရှိကလေလာရင် မိတော့တည်းဟာဘယ်ကိုပါသွားလဲလေးလို့လားပေါ့လို့လားဟေးဒါကြောင့်မို့ပေါ့တာလေးထင်ရှားရင်တေဇောတတ်တဲ့သွင်းကြည့်ရတယ်ဒါကြောင့်မို့ဒီမှာဖဏောင်လေးကြွလာလေးကိုဖြည်းဖြည်းလေးကြွကြည့်တခါတရံမှာပေါ့ပြီးပါလာတာတွေ့ရတယ်တခါတရံကျတော့လေးပြီးပါလာတာတွေ့ရလေးပြီးပါလာတာတွေ့ရရင်အာဘောအာဘောဆိုတာရေတက်အဘောဆိုတာဗတ်တယ်လေယိုစည်းဖွဲ့စည်းရေတက် ရေးဆိုတာပုံးလေးနဲ့ခတ်ပြီးဆွဲကြည့်တာပေါ့သလားလေးသလားလေးမှုလေးထင်ရှားရင်လေအဲ့ဒီထဲမှာအာဘောဓတဲ့ထည့်သွင်းကြည့်ပါလေဒါကြောင့်မို့ဆိုကြည့်လိုက်ကြွားတာကြွမှန်းသည်ကြွားတာကြွမှန်းသည်တေသေးချာချာမြင်အောင်ကြည့်တေသေးချာချာမြင်အောင်ကြည့်ပေါ်နေတာလေးတွေ့ရ၏ပေါ်နေတာ ဧရာတိဇောတတ္တတိဧရာတိဇောတတ္တတိပို့နေတာလေးတွေ့ရရင်ဗတ်တယ်လေကြွားခိုက်ကလေးမှကြည့်နော်ဝါယောဓာတ်ကိုလည်းတွေ့နေတယ်တိဇောဓာတ်ကိုလည်းတွေ့နေတယ်နောက်တစ်ခါလေးသဘောလေးထင်ရှားရင်ရှုကြည့်အောင်ကြွားတာကြွားမှန်သည်ကြွားတာကြွားမှန်သည်သေးသေးချာချာမြင်အောင်ကြည့် လေးနေတာလေးတွေ့ရ၏ဧဒာအဘောဓတတ္တိလေးသဘောလေးတွေ့ရရင်ဗတ်တက်တွေ့တာလေတရားရှုရဲဆိုတာဒီသဘာဝလေးတွေဒီဓာတ်ကလေးတွေတွေ့အောင်ရှုရတာဒီခန္ဓာကိုယ်ကြီးမြင်အောင်ရှုရတာမဟုတ်ဘူးသူ့သဘာဝလေးတွေကိုပဲပထူရဘောတေဇောဝါယောဆိုတဲ့ခန္ဓာကိုယ်ကြီးဟာဒီဓာတ်လေးပါးရဲ့အစုဝေးကြီးပဲလေ ဒါလေးပါးပေါင်းစုံတာအခုသေချာကြည့်တဲ့အခါကျတော့ဟောဝါယောတတ္တိတွေ့ရတယ်အာဘောတတ္တိတွေ့ရတယ်ဒေဇောတတ္တိတွေ့ရတယ်နောက်လှမ်းလိုက်တဲ့အခါကုကြွမှုလေးပြီးသွားပြီဆိုရင် ရှေ့ကိုဘာလုပ်မှလဲလှမ်းမယ်အဲ့ဒီလမ်းကိတ်ကလေးမှလည်းသိချာကြည့်လမ်းတာလမ်းမှန်သည်တေသေးချာချာမြင်အောင်ကြည့်ရွေနေတာလေးတွေ့ရ၏ တောင့်နေတာလေးတွေ့ရ၏တင်းနေတာလေးတွေ့ရ၏ဧဒဝါယောတတ္တတိလမ်းကိုက်မှာဗာဒတ်တင်ရှာလေေးဝါရောတဲ့တင်ရှာတယ်ခုဘုန်းကြီးကပြောနေပြီနော်ကံပြဆုတ်ပြနေတဲ့ကံမှာကိုယ်တိုင်တေချာတွေ့အောင်တေချာလေးဈဉ္ညာလျှောက်တဲ့ကံမှာသတိမူပြီးတော့ရှုဖို့မလိုဘူးလား နောက်တကဘုန်းကြီးတို့လှမ်းမှုဆုံးသွားရင်ဘာလုပ်မှလဲချမှာအေးချလိုက်တဲ့အခက်လေးကိုသိချင်ကြည့်ရချလိုက်တဲ့အခါမှာတရွေချင်းတရွေချင်းရွေ့သွားတာပါလားတွေ့ရသို့မဟုတ်ဒီမှာချလိုက်တယ်ဆိုရင်ခန္ဓာကိုယ်ရဲ့ weight တစ်ခုလုံးဟာခန္ဓာကိုယ်ဟာရှစ်ခုညွတ်လာတယ်ညွတ်လာတဲ့အတွက်ကြောင့်မို့တစ်ခုလုံးရဲ့ weight ကိုဒီမှာလဲတန်းပြီးချရတာဖြစ်တဲ့အတွက်ပေါ့မလားလေးမလားအေးဆိုလိုက်ချရာချမ်းမှန်သည် တေသေးချာချာမြင်အောင်ကြည်ရွေနေတာလေးတွေ့ရ၏ဧရာဝါယောတတ္တိခြားရာခြားမှန်သည်တေသေးချာချာမြင်အောင်ကြည်လေးနေတာလေးတွေ့ရ၏ ဧရံအဘောတတတိဧရံအဘောတတတိဟိုခြားခိုက်ကလေးမှာတော့ရွေသဘောလေးထင်ရှားတတ်တယ်တခါတည်းရန်လေးသဘောလေးထင်ရှားတတ်တယ်လေးသဘောကပိုထင်ရှားတယ်အဲ့ဒီမှာတေချာလေးဒီမှာဈဉ္ညာလျှောက်တဲ့ကကြွားခိုက်ကလေးလမ်းခိုက်ကလေးခြားခိုက်ကလေးတေချာကြည့်တေချာကြည့်ရင်ပြဉ္ညာဆိုတဲ့တဏ္ဍပြောက်ပြီးတော့တကယ့်ကိုတဘာဝလေးတွေအကုန်လိုက်သိနေတယ်အဲ့တော့အောက်ကိုချသွားပြီးခြေဘွားကကျန်းနေမထီဘူးလား ကျမ်းနဲ့ထိတဲ့အခါကျတော့ဘုန်းကြီးတို့မာသဘောပျော့သဘောမတွေ့ရဘူးလားမာသဘောပျော့သဘောလေးတွေ့လို့ရှိရင်ပထဝီတာဗတ္တပါလိမ့်မယ်အေးဆိုလိုက်ထိတာထိမှန်သည်သေးသေးချာချာမြင်အောင်ကြည်မာနေတာလေးတွေ့ရ၏ပျော့နေတာလေးတွေ့ရ၏ ဧဒပထဝီဓတ္တတိဟောခြားခိုက်ကလေးမှာပထဝီဓာတ်ထင်ရှားတယ်တခါတည်းကဘုန်းကြီးတို့ကုဒီမှာ ကျမ်းမြေပေါ်မှာကုဒီမှာကိုစောခင်တာတော့ဤဤဤဤပြုတ်ပြုတ်ပြုတ်ပြုတ်တော့တယ်ဒါပထပထဝီဓာတ်တွေတကယ်လို့မိမိတို့ကျမ်းပြင်လေးပေါ်မှာဥက္ခုံလေးပေါ်မှာနင်းမယ်ဆိုရင်အေးသဘောနှွေသဘောမတွေ့ရဘူးလားတကယ်လို့အေးသဘောနှွေသဘောတွေ့သွားပြီဆိုရင်ဒါတေဇောဓာတ်ပဲဗတ်တတ်ပါလိမ့်မယ် ကဲဒီတော့ဘုန်းကြီးတို့ဈဉ္ဉံလေးလျှောက်ပြီးနေတဲ့အခါမှာဓာတ်ဘယ်နှပါးတွေ့ရတယ်၄ပါးတချို့ကပြောကြတယ်မဟာစီတရားဓာတ်သဘောတွေလည်းမတွေ့ဘူးဖောင်းနာပိန်နာမှားရတယ်ကြွားတယ်လမ်းတွေချတယ်မှားရတယ်ဘာဓာတ်မှမပါဘူးလို့ပြောတယ်တကယ်တော့ပထဝီဓာတ်အဘောဓာတ်ဒေဇောဓာတ်ဝါယောဓာတ်လို့ရှုနေတာမှမဟုတ်ဘဲနဲ့ရှုရင်းနဲ့သူ့တဘာဝလေးတွေကိုသိသွားရမှာရှုရင်းနဲ့ဘာကိုသိရမှာလဲအေးတဘာဝလေးတွေကိုမြင်အောင်သိကြည့်ရမှာ အဲ့ဒီသဘောလေးတွေတဘာဝလေးတွေမြင်တာဟာတရားမြင်နေတာပဲသဘောမြင်တာဘာမြင်တာလဲသဘောတွေ့နေတာဘာတွေ့တာလဲတရားတွေ့ခြင်းရင်ဘာကိုတွေ့အောင်ရှုရမှာလဲသဘောကိုတွေ့အောင်ရှုရမှာသဘောမိအောင်ရှုရမှာအဲ့လိုရှုနိုင်မှတကယ်ကိုယထာဘူတဉာဏ်တကယ်တဘာဝတကယ်တရားကိုတကယ်တွေ့နေတာအဲ့ဒါကြောင့်မို့ခုဈဉဏ်လျှောက်တဲ့အခါမှာသေးသေးချာချာလေးဒီတဘာဝတွေကိုသေချာမြင်အောင်ရှုနေ အဲ့ဒီမြင်အောင်ရှုနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကဒီပေါ်မှာအာယုံကမိနေပြီကြွားလိုက်တဲ့ခါမှလည်းပေါ့ပန်လာတဲ့သဘောလှမ်းလိုက်တဲ့ခါမှလည်းရွေ့ရွေ့တင်းသွားတဲ့သဘောချလိုက်တဲ့ခါမှလေးကျသွားတဲ့သဘောအဲ့ဒီပေါ်မှာအာယုံကမိပြီးသိနေတဲ့အခါကျတော့ခန္ဓာကိုယ်ကလည်းတခါလဲနှိမ်သွားလိုက်မြင့်သွားလိုက်နှိမ်သွားလိုက်မြင့်သွားလိုက်နဲ့ဈဉ္ညာလျှောက်နေရတာကိုပဲတခါလဲဘိုင်းစကယ်စီးနေတယ်လို့ပဲဘာမှပင်ပန်းတာမရှိတော့ဘိုင်းစကယ်စီးတဲ့အခါကြည်ပါလားစပိန်လေးစီးတဲ့အခါဆိုရင် ဒီဘက်ခြေတော့ကနင်းချလိုက်တယ်နင်းချလိုက်ပြီဆိုရင်ဟိုဘက်ကခြေနင်းကုန်လေးကအောက်ကိုနှိမ့်ကျသွားတာလားအပေါ်ကိုတက်ကြွလာတာလားတက်ကြွလာတယ်စင်တဲ့မယ်အဲ့ဒီဘယ်ဘက်ကနင်းချလိုက်တဲ့ခါကျတော့ညာဘက်ကခြေနင်းကုန်လေးကဘာဖြစ်လာလဲအပေါ်ကိုကြွတက်လာအဲ့ဒီလိုပဲယောဂီရဲ့ဉာဏ်ထဲမှာတခါလဲနင်းချလိုက်ရင်အောက်ကအနင်းကန်တွေကနှိမ့်ကျသွားလိုက်ဟာဟိုဘက်ကတခါကုနင်းမှုကအတွက်အရန်တင်လေးမြင့်ပေးထားတယ် ကဘယ်ဘက်ကဒီကဘယ်လန်းတယ်ရှုလိုက်ပြန်တော့ဘယ်ဘက်ကနေကြလိုက်ရင်ဒီဘက်ကနေကြသွားပြီးညာဘက်ကမြင်လာလိုက်ဘန်စကယ်စီးနေတယ်လို့ပဲအဲ့ဒီအချိန်မှာအာယုံမိနေတာလားမမိတာလားစိတ်တင်းငိမ့်နေတာလားမတင်းငိမ့်တာလားတင်းငိမ့်နေတဲ့အတွက်နေလိုက်မြင်လိုက်နေလိုက်မြင်လိုက်နဲ့ဓမ္မပီတိတွေဖြစ်ပြီးခန္ဓာကိုယ်ကပေါ်ပြီးကြွနေတာအဲ့ဒီလိုကိုအာယုံမိတာဘုန်းကြီးတို့ဘုန်းကြီးကိုယ်တိုင် မာစီသာသနာရေးတာကြီးမှာ ရဟန်ရှိဝါအရာမှာဘုန်းကြီးမာစီရိတ်တာရောက်ပါတယ်ဒါလည်းပဲကျေးဇူးတော်ရှင် မာစီဆရာတော်ဘုရားကြီးရဲ့ထုတ်ပတ်တိကိုဘုန်းကြီးဖတ်ကြည့်ပါတယ်အဲဒီလိုအထုတ်ပတ်တိကိုဖတ်ကြည့်တဲ့အခါမှာကျေးဇူးရှင် မာစီဆရာတော်ဘုရားကြီးဟာရဟန်ရှိဝါအရာမှာမော်လမြိုင်တောင်ဝိုင်းလေးတိုက်ကြောင်းကနေပြီးတော့တပိတ်တလုံးသင်္ကန်းသုံးတယ်နဲ့တောထွက်သွားခဲ့တယ်ဖနှက်မပါတပိတ်လွယ်ပြီးတော့သင်္ကန်း နှစ်ထပ်သင်္ကန်းလေးပခုံးပေါ်မှာတင်ပြီးတော့သင်္ကန်းလေးယုံပြီးတော့ဒီကနေ့တောထွက်သွားခဲ့အဲ့ဒီတောထွက်ပြီးတော့တရားအကျင့်ကြံအားထုတ်တဲ့အချိန်ဟာကျေးဇူးရှင် မာသီဆရာတော်ဘုရားကြီးဟာယဟန်ရှစ်ဝါရအချိန်ဘယ်နှဝါရလဲဘုန်းကြီးတို့အလောင်းတော်တိတ်တတ်တမင်းသားတောထွက်တယ်ဆိုတာကတက်တော်ဘယ်လောက်နေလဲ26မှာတောထွက်တယ်မာသီဆရာတော်ဘုရားကြီးဟာ28မှာတောထွက်တယ်အဲ့ဒီမှာ ဆရာတော်ဘုရားကြီးတိုးထွက်တာကိုစိတ်ထဲကကြီးညိုတယ်ကြီးညိုတဲ့စိတ်တွေဖြစ်ပြီးကိုလည်းတော့တော့မထွက်ရဲတော့မထွက်ရဲတော့တော့တော့မထွက်ရဲဘူးဒီတော့ဆရာတော်ဘုရားကြီးကြီးညိုတော့အဲ့ဒါနဲ့ကိုလည်းပဲတရားရိပ်တာဝင်မယ်ဆိုပြီးအဲ့ဒီမှာမဟာစီရိပ်တာကိုရောက်သွားတယ်ယဟန်ရှစ်ဝါအရာမှာရောက်သွားတာဘဏဝါအရာမှာ ਨੇ ဆရာတော်ဘုရားကြီးကိုအားကြတာလည်းတစ်မျိုးကြီးညိုတာလည်းတစ်မျိုးနဲ့အဲ့ဒီမှာရောက်သွားတယ် ရဟန်းချင်းဝါရမှာရောက်သွားပြီတရားအထုတ်တယ်အဲ့ဒီအချိန်မှာဘုန်းကြီးယဟန်မကြီးကလည်းပဲဘုန်းကြီးပေါ်မှာစိတ်ပူးနေတယ်ဘုန်းကြီးကငယ်လဲငယ်သေးတယ်ငယ်လဲငယ်သေးတယ်ငယ်တဲ့အချိန်လေးမှာစိတ်လဲလေးနေတာကိုတွေ့ရဘုန်းကြီးဓမ္မစရိယဇာမဝဲဖြေတယ်နှစ်ကြမ်းပြီးသွားပြီတကြမ်းနဲ့ကြံတယ်အဲ့ဒီတကြမ်းနဲ့ကြံတာလေးကိုဘုန်းကြီးပြစ်လုပ်နေတယ်ဒီနေ့ကြာသွားပြန်ပြီနောက်တစ်နေ့ကြိုးစားပြန်တယ်ကြာပြန်ပြီကြာတော့စိတ်တွေကလေးတယ် ဒီလောက်ကြိုးစားရဲ့တန်းထဲမှာဒီစာမှုပဲမအောင်ရင်ဒီစာအုပ်နေတော့ကွယ်ဆိုပြီးတော့စာအုပ်တစ်ခါနဲ့ဆွဲဆုပ်ပြလိုက်မင်းဒီစာအုပ်ကိုကြည့်ကိုမကြည့်တော့ဘူးဆိုဆွဲဆုပ်ပြလိုက်ဆုပ်ပြီးတော့အဲ့ဒီမှာဘုန်းကြီးတငယ်ချင်းတခြားစာသင်ဘက်တွေနဲ့သူတို့ရွာသွားလဲသူတို့စီလိုက်သွားသူတို့မြို့သွားလိုက်သွားစိတ်လေးနေတာအဲ့ဒီမှာဘုန်းကြီးရမ်းမကြီးရဲ့စိတ်ပူပင်းလာတယ်ဦးစင်းစိတ်တွေလေးနေပြီမတော်လူထွက်သွားရင်ခရကြီးရဲ့တရားလေးအထုတ်ထားရင်တော့ဦးစင်းမြဲမှာပဲဆိုပြီးတော့အဲ့ဒီမှာဘုန်းကြီးကိုတရားအထုတ်ဖို့တိုက်တွန်းတာ တရားထုတ်ဖို့တိုက်တွန်းတဲ့အချိန်ဘုန်းကြီးကလည်းပဲဘုန်းကြီးကငယ်ရွယ်တဲ့အချိန်အခုချိန်မှာစိတ်ဓာတ်တွေတက်ကြွနေတဲ့အချိန်မှာတရားအထုတ်နိုင်တရားထုတ်တယ်ဆိုတာအသက်ကြီးမှအထုတ်ရမှာအဲတော့ဘုန်းကြီးရွယ်တရားထုတ်ရမယ်ရွယ်မဟုတ်ဘူးဆိုပြီးရဟန်းမကြီးနဲ့ဘုန်းကြီးညင်းတယ်အဲတော့ရဟန်းမကြီးကလည်းမဟုတ်ဘူးဘုန်းကြီးကိုစိတ်ပူပြီးတော့သူတရားအထုတ်မှစိတ်အေးရမယ်ပေါ့အဲ့ဒီမှာရဟန်းမကြီးကတခါလေဘုန်းကြီးကိုဥစဉ်တဲ့အဲ့ဒီမှာဥစဉ်တရားအထုတ်မယ်ဆိုရင်ဥစဉ်လိုချင်တာတောင်းပါတဲ့ အမရပြောတယ်ကားလိုချင်သလားကားတောင်းပါအဲ့ဒီခေတ်ကဘုန်းကြီးတို့ရှိခေတ်ကကြစ်ကားပဲရှိတယ်ကားလိုချင်ကားတောင်းပါလေကားလည်းမလိုချင်ဘူးကျောင်းထိုင်ရင်သလားကျောင်းတောင်းပါလေကျောင်းထိုင်ရင်လည်းကျောင်းဆောက်ပြီးကျောင်းကျောင်းတည်မယ်ကျောင်းလည်းမထိုင်ရင်ဘူးဒီသက်ရွယ်နေလို့အဲ့တော့ဘာလို့ချင်လဲဥစဉ်လိုချင်တာပြောပါဆိုတော့ဘုန်းကြီးကလည်းစဉ်းစားစိတ်ကလည်းလေးနေတာဆိုတော့အဲ့ဒီချိန်တုန်းကဘုန်းကြီးတို့ခေတ်ကနာမည်ကြီးတာဆိုတော့ကတွန်တေးသိမ့်တန်ပေါ့ အဲတို့တေးသိမ့်နိုင်မှုပဲအဲ့ဒီတခြင်းတွေကိုပဲဘုန်းကြီးကဟိုစိတ်ကလေနေတဲ့ချိန်ဆိုတော့ဒါတွေကိုစွဲလန်းနေတာပေါ့ဒါနဲ့ကက်ဆက်လိုချင်နေဆိုရမယ်ဥစဉ်တရားသာအထုတရားအထုရင်အဲ့ဒီကက်ဆက်ဆိုင်ကိုဥစဉ်ကိုခေါ်သွားမယ်ကြိုက်တဲ့ကက်ဆက်ကိုလက်ညှိုးထိုးဝယ်ပေးမယ်ဆိုတော့ခဲဒီလိုဆိုရင် ကောင်းပြီဆိုပြီးတော့ဘုန်းကြီးအပေးယူနေလာတယ်အဲ့လိုအပေးယူနေလာလိုက်တဲ့အခါကျတော့ဟိုရိတ်တာတရားသာအထုနေတာထိုင်တာထိုင်နေတာတွန်တေးကြီးတဲ့ဖွင့်နေတာ တွန်တေးကြီးတဲ့ဖွင့်နေတယ်တွန်တေးရဲ့တခြင်းတွေနဲ့တွန်တေးရဲ့ပြဿတ်တွေနဲ့အဲ့ဒါတွေကြီးတဲ့နားထောင်ပြီးတော့စီကူကယင်းနေတရားရှောင်းရမယ့်အချိန်ကျရင်ရှောက်စရာမရှိဘူးဟာသွားပြီအဲ့ဒါဘိုက်အောင်လာလို့လို့စီအောင်လာလို့လို့တကယ်ထိုင်ရမလို့ထားရမလို့တရားရှောက်ချင်ရောက်ရင် ကြမ်းပြီးတာဆွဲကျင်တော့တယ်ငဲတော့တရားရှောက်ရမှာကိုကြောက်တရားရှောက်ရမယ့်နေရာကိုလည်းရောက်လို့ရှောက်ပြီးဆိုရင်လည်း ဘာမှမထူးသေးပါဘူးဘုရားပဲရှောက်နိုင်တယ်တခြားဘာမှမပြောနိုင်ဘာမှမရှောက်နိုင်တဲ့အခါကျဘယ်လောက်ထိအောင်ကြာလဲဆိုဘုန်းကြီးရက်နှစ်ပတ်လောက်ကြာတယ်အဲ့လိုစိတ်ကူးတွေရင်းနေတာတွန်တေးသိမ့်နိုင်တဲ့စိတ်ကူးတွေရင်းနေတာအဲ့လိုနဲ့ရက်နှစ်ပတ်လောက်ကြာတဲ့အခါကမ္မထမ်းဆရာဘုန်းကြီးကိုမေးတယ်သောပနာတယောက်တည်းစကားပြောတဲ့လူတွေ့ဘူးလားဘုန်းကြီးစဉ်းစားကြည့်တော့မတွေ့ဘူးဘုရားလို့ပြောလိုက်တယ် စဉ်းစားပါလေတဲ့တယောက်တည်းစကားပြောတဲ့ပုဂ္ဂိုလ်တွေလေတယောက်တည်းစကားတွေပြောတဲ့ချင်းနေစုတခါလေးအော်ဟစ်ဆဲတွေ့ဘူးလားဆိုတော့နောက်စဉ်းစားမိသွားတာတမဘုရားဆိုအဲ့ဒီပုဂ္ဂိုလ်ကဘယ်လိုပုဂ္ဂိုလ်လဲဆိုအယူပါဘုရားလို့ပြောလိုက်အဲ့တော့ဥဒ္ဓမနမယူသေးပါဘူးနော်ဆိုရှက်လိုက်တာလေအဲ့ဒီမှာအဲ့ဒီမှာတန်ခါပြိသက်ကြားထဲမှာဘုန်းကြီးကိုဘွက်တက်ပြီးတော့အဲ့ဒီလိုမေးလိုက်တဲ့ခါကျတော့ဥဒ္ဓမနမယူသေးပါဘူးလေဆိုတော့အဲ့ဒီနေရာစပြီးရှက်တယ် ရှက်ပြီးတော့တခါလဲငါကြိုးစားမှဖြစ်တော့မယ်ဆိုပြီးဘုန်းကြီးရဲ့အဆောင်ရှိမှာဈဉ္ညာလမ်းကြီးရှိတယ်။အဲ့ဒီဈဉ္ညာလမ်းကြီးမှာဘုန်းကြီးတယောက်တည်းဈဉ္ညာရှောက်တယောက်တည်းဈဉ္ညာရှောက်ပြီးတော့ရှုမှတ်နေတာ။အဲ့ဒီမှာတစ်ခေါက်နှစ်ခေါက်သုံးခေါက်လေးခေါက်ငါးခေါက်ဒီပုံမှာပဲနိုင်အပြည့်ရှောက်မယ်ဆိုပြီးတော့ရှောက်နေတာ။အဲ့လိုရှောက်နေရင်ရှောက်နေရင်လည်းအာယုံမိသွားတဲ့ခါကျတော့စိုးစိုးကပြောတဲ့အတိုင်းနှိမ့်သွားလိုက်မြင့်သွားလိုက်နှိမ့်သွားလိုက်မြင့်သွားလိုက် ရှေ့ကဆွဲလိုက်တယ်လို့နောက်ကတွန်းလိုက်တယ်လို့ရှေ့ကဆွဲလိုက်တယ်လို့နောက်ကတွန်းလိုက်တယ်လို့ငြိမ့်ပြီးတငိမ့်ငိမ့်နဲ့ပါနေတာနောက်ဆုံးဘလောက်ထိအောင်ဘုန်းကြီးသိနေလဲဆိုရင်မြတ်စွာဘုရားတိုးထွက်တဲ့အချိန်အဲ့ဒီမှာမြတ်စွာဘုရားတိုးထွက်တဲ့အချိန်မှာတခါလေခန္ဓခန္ဓကမြင်းကိုစီးသွားတဲ့အခါမှာမြင်းရဲ့ခွာအောက်ကကြာပွင့်ကြီးတွေပေါက်လာတယ်ဆိုတာကိုအာယုံနဲ့ထင်နေတယ်အဲ့ဒီမှာဘုန်းကြီးဒီမှာ ဒီညာချီလေးလှမ်းလိုက်လို့ရှေ့ကိုလှမ်းပြီးချလိုက်တော့မယ်ဆိုရင်ဟောအောက်ကကြာဝင်ကြီးလာခံနေတယ်လို့ပဲနောက်ဘယ်ချီလှမ်းလိုက်လို့ဘယ်ဘက်ချီတော့ချလိုက်တော့မယ်ဆိုရင်လည်းကြာဝင်ကြီးလာခံနေတယ်လို့ပဲမြတ်စွာဘုရားတောထွက်တုန်းကအာယုံကိုဈဉ္ညာလျှောက်ရင်းနဲ့တခါနဲ့အဲ့လိုကြာဝင်ကြီးကအောက်ကနေလာလာပြီးပင့်ခံပေးနေတယ်လို့ပဲအဲ့လိုအာယုံတွေမိပြီးတော့ခြေထောက်ဆိုတာလည်းလုံးဝမထင်တော့ဘူးစောစောကပြောတဲ့တကယ့်ကိုတဘာဝတွေကြီးတဲ့ထင်နေတော့တယ်တင်းလာလိုက်တောင့်သွားလိုက်ရော့သွားလိုက်ပေါ့သွားလိုက်လေးသွားလိုက်နဲ့ အဲ့ဒီလိုနဲ့ဈဉ္ညာဆုံးလို့ရက်လိုက်ပြီဆိုရင်လည်းပဲခန္ဓာကိုယ်ကြီးကပေါ်ဝရှိပြီးတက်သွားလိုက်တယ်အဲ့ဒီလိုနဲ့ပီတိတွေဖြစ်ပြီးအဲ့ဒီအချိန်ကစပြီးတော့တရားဟာအဲ့ဒီကဈဉ္ညာအမှတ်တွေကောင်းအဲ့ဒီကနေပြီးတော့မိမိထိုင်ရမယ့်နေရာထိအောင်မှတ်စိတ်ကပါအဲ့ဒီထိုင်ရမယ့်နေရာရောက်တဲ့အခါမတ်တက်ကလေးရက်နေရက်တယ်ရက်တယ်ထိုင်ချလိုက်တော့မှထိုင်နေထိုင်နေထိုင်နေဥချတော့လေဥချတယ်ဒီနေ့အကုန်လုံးအမှတ်တတိပါပြီးတော့ ထိုင်လိုက်ပြီဆိုရင်လေဒီခါလေဖောင်းမှုပိန်မှုကိုတန်းပြီးတော့မိလာအဲ့ဒီနေ့ကစပြီးတော့မှဘုန်းကြီးတရားလျှောက်เสียရှိလာအဲ့လိုလျှောက်เสียရှိလာတယ်ဆိုတာတကယ်ကြိုးစားလို့လားမကြိုးစားလို့လားလျှောက်เสียမရှိဘူးဆိုတာဘယ်နဲ့လဲကြိုးစားလို့လားမကြိုးစားလို့လျှောက်เสียမရှိဘူးဆိုတာအတွေးတွေနဲ့အချိန်ကုန်နေတာစဉ်းစားမှုနဲ့အချိန်တွေကုန်နေတာဘုန်းကြီးနှစ်ပတ်လောက်ကြာခဲ့အဲ့လိုနဲ့အချိန်တွေကုန်ပြီးတော့တခါနဲ့တရားလျှောက်เสียမရှိဘူးအခုကြတော့ ဈဉ္ညာလျှောက်ရင်းနဲ့အခုဈဉ္ညာအတွေ့တွေကိုကိုယ်တိုင်သိလာပြီကိုယ်တိုင်သိတော့သိတဲ့အတိုင်းပဲလျှောက်ပြနိုင်လာတယ်။အဲဒီမှာလျှောက်ပြနိုင်လာတဲ့အခါမှာကမ္မဋ္ဌာန်းဆရာကလည်းပဲတခါလေတက်ကြွလာတယ်။အားဒီပေးလာတဲ့ကမ္မဋ္ဌာန်းဆရာကဘယ်လိုရှုဘယ်လိုရှုဘယ်လိုရှုအဲဒီမှာရရင်ဘယ်လိုရှုမယ်သွားရင်ဘယ်လိုရှုမယ်ထိုင်ရင်ဘယ်လိုရှုမယ်ဆိုတာတွေကိုတတိမလွတ်အောင်အမှတ်တွေကိုတိုးပြီးတော့အမှတ်တွေစိတ်ခိုင်းတာ။အဲဒီကနေပြီးတော့ကြိုးစားပြီးတော့အထုတော့ ဒီတရားသဘောတွေကိုအဲ့ဒီဈဉ္ဉဏ်ကနေစပြီးတွေ့လာတာဒါကြောင့်ဘုန်းကြီးတို့ယောဂီများကလည်းပဲဈဉ္ဉဏ်ရှုမှတ်တဲ့အခါတမန်ကရှံကမမပါနဲ့လမ်းလျှောက်တယ်လို့အညောင်းပြေမလျှောက်ပါနဲ့တေချာတမာတိဖြစ်အောင်ဉာဏ်ဖြစ်အောင်လျှောက်ပါအဲ့လိုတမာတိဖြစ်အောင်ဉာဏ်ဖြစ်အောင်လျှောက်ခြင်းအပြင်ဣရိယာပုမျှပြီးတော့အညောင်းညာတွေရောမပြေနိုင်ဘူးလားတစ်ချက်ခုတ်တာနဲ့ဘယ်နှချက်ပြတ်သွားမလဲနှစ်ချက်ပြတ်သွားမယ်သုံးချက်ပြတ်သွားမယ်တမာတိလည်းဖြစ်မယ်ဝိပဿနာဉာဏ်ရောမဖြစ်နိုင်ဘူးလား နောက်အဲ့ဒီဈေးညံကိုဘုန်းကြီးအတင်းအားပြုလာတယ်အဲ့ဒီမှာဈေးညံကိုအားပြုလာတဲ့အခါကျတော့ဈေးညံရှောင်ရင်းနဲ့ခြေတလန်းရဲ့တလန်းလှမ်းလိုက်ပြက်သွားလိုက်နောက်တလန်းအသေးဖြစ်ပေါ်လာလိုက်တလန်းမှန်လိုက်ပြက်သွားလိုက်နောက်တလန်းအသေးဖြစ်ပေါ်လာလိုက်တလန်းဖြစ်လိုက်တလန်းပြက်လိုက်တလန်းဖြစ်လိုက်တလန်းပြက်လိုက်နဲ့ဖြစ်ပြက်ညံနေရောမပေါ်လာဘူးလားဈေးညံလျှောက်ရင်းနဲ့ပေါ်လာတာဈေးညံလျှောက်ရင်းနဲ့ညံနေဖြစ်လာတာဒါကြောင့်မို့ဈေးညံလျှောက်တာတမာတိလည်းဖြစ်တယ်ညံလည်းဖြစ်တယ်ဣရိယာပုလည်းမျှတယ် တစ်ချက်ခုတ်ရင်သုံးချက်မပြတ်ဘူးလားသုံးချက်ပြတ်တယ်ဒါကြောင့်မို့ဈဉ္ဉံဣရိယာပုလေးကိုသေးသေးချာချာရိုးရိုးသေးသေးရှုမှတ်ခြင်းအပြင်မိမိတို့တရားအသိဉာဏ်ဒူးတွေဈဉ္ဉံလျှောက်ရင်းနဲ့ရောမတွေ့နိုင်ဘူးလားဗျာဈဉ္ဉံလျှောက်ရင်းနဲ့တွေ့နိုင်တယ်ဒါကြောင့်ဈဉ္ဉံကိုသေးသေးချာချာလျှောက်ကြွရင်ကြွမှန်တေချာတိပိစီလှမ်းရင်လှမ်းမှန်တေချာတိပိစီချရင်ချမှန်တေချာတိပိစီ တေချာသိအောင်ရှုရင်းနဲ့ပဲပြဉ္ညာတရံပြောက်ပြီးတော့သူ့ရဲ့ကြွလိုက်တဲ့ခါမှာပေါ်လာတဲ့သဘောရွေ့ပါလာတဲ့သဘောလှမ်းလိုက်တဲ့ခါမှာတင်းသွားတဲ့သဘောတောင့်သွားတဲ့သဘောချလိုက်တဲ့အခါမှာလေးကျသွားတဲ့သဘောတခါတရံမှာဒီဘက်ခြေတော့ကညာခြေတော့လှမ်းထားတဲ့အခါမှာဟိုးဘယ်ဘက်ခြေတော့ကဒီမှာသူ့ဘုံမှာခန္ဓာကိုယ်ဝိကြီးတစ်ခုလုံးတင်ထားတာဖြစ်တဲ့အတွက်တောင့်ခိုင်းနေတဲ့သဘောဒါတွေလည်းအကုန်သိသွားတယ်အကုန်လုံးကိုယောဂီရဲ့စိတ်ကကိုရှုမှတ်တဲ့အာယုံပေါ်မှာပဲစိတ်လေးမြဲနေတဲ့အခါကျတော့ သူ့ရဲ့တဘာဝလေးတွေအကုန်လုံးမသိပေဘူးလားဗျာတရားရှုတယ်ဆိုတာသိအောင်ရှုတာမဖြစ်အောင်ရှုတာလေသိအောင်ရှုတာနော်တရားအထုတ်တယ်ဆိုတာသူများ အကြောင်းသိရမှာလားကိုယ်အကြောင်းသိရမှာသူများခန္ဓာအကြောင်းသိရမှာလားကိုယ်ခန္ဓာအကြောင်းသိရမှာအေးကိုယ်ခန္ဓာရဲ့အကြောင်းသိအောင်မို့ရှုတာဘယ်သူအတွက်မှမဟုတ်ဘူးကိုယ်အတွက်ပဲကိုယ်ခန္ဓာအကြောင်းသိအောင်ရှုတာဒါကြောင့်ကိုယ်စိတ်လေးဟာတခြားနေရမှာလားခန္ဓာမှာနေရမှာလား တခြားနေလို့ခန္ဓာအကြောင်းသိပါမလားအေးခန္ဓာအကြောင်းသိကြရင်ဒီစိတ်လေးဟာပြန်မနေရမယ်ဒီခန္ဓာမှနေအောင်ကြိုးစားခန္ဓာမှနေအောင်ကြိုးစားရင်အဲ့ဒီမှာခန္ဓာမှပဲနေလာလိမ့်မယ်အဲ့ဒီတော့ဒီဈဉ္ဉဏ်နဲ့လျှောက်ပြီးတော့ဒီသွားမှုနဲ့ဆက်ပြီးတော့ဘုန်းကြီးတို့ကျမ်းဂန်များမှာမိကုံးတွေ၃ချက်ဖြစ်ပေါ်လာပါတယ်မိကုံး၃ချက်ဖြစ်ပေါ်လာတယ်ဆိုတာဘယ်သူဤသွားမှုလဲ ဘယ်ကြောင်းကြောင့်သွားတာလဲစသည်ဖြင့်ပေါ့လေအဲ့ဒီမှာမေကွန်းလေးတွေ၃ခုကိုထုတ်ပြထားတယ်အထက်ကရာဆရာကအဲ့ဒီအထက်ကရာဆရာကမေကွန်း၃ခုထုတ်ပြထားတဲ့အခါကျတော့ဘာကြောင့်ဒီမှာသွားတယ်လေဘယ်သူသွားတယ်လေဆိုတဲ့မေကွန်းပေါ့ကောဂစ္စတိကောဂစ္စတိဘယ်သူသွားတယ်လေဆိုတဲ့မေကွန်းမှာကောစီတတ္တောဝါပုဂ္ဂလောဝါတတ္တဝါပုဂ္ဂိုလ်တစုံတယောက်မှသွားတာမဟုတ်ဘူးတဲ့နာဂစ္စတိသွားတာမဟုတ်ဘူးတဲ့ ဒီလိုဆိုရင်တဲ့ကတ္တကမနံဒီဘယ်သူဤသွားမှုလဲတဲ့ဘယ်သူဤသွားမှုလဲဆိုတဲ့နေရာမှာလည်းပဲဒီမှာကတ္တစီတတ္တဝါပုဂ္ဂလောဝါတဲ့တတ္တဝါပုဂ္ဂိုလ်တစုံတယောက်မြတ်နာကမနံသွားမှုမဟုတ်ဘူးတဲ့ဒီလိုဆိုရင်လည်းဘယ်အကြောင်းကြောင့်သွားတာလဲတဲ့ကိင်္ဂရဏံကိစ္စတိတဲ့ဘယ်အကြောင်းကြောင့်သွားတယ်လဲဆိုတဲ့အခါကျတော့အဖြေကစိတ်တကိရိယာဝါယောဓာတုဝိဖာရိနာတဲ့ စိတ်ကပြုအပ်သောတောင့်တင်းလှုပ်ရှားမှု၏ပြန့်နှံ့လှုပ်ရှားခြင်းကြောင့်ခစ္စတီသွားတယ်။စိတ်ကသွားခြင်းလို့ယုံကြည်သွားနေတာ။ကဲအဖြေကဒါလေးပဲ။ဘယ်အကြောင်းကြောင့်သွားတာလဲဆိုရင်စိတ်တကိရိယာဝါယောဓာတုဝိပါရိဏစိတ်ကပြုအပ်သောတောင့်တင်းလှုပ်ရှားမှုကြောင့်စိတ်ကသွားခြင်းနဲ့စိတ်ကလေးဖြစ်လာပြီဆိုခန္ဓာကိုယ်ထဲမှာတကိုယ်လုံးတခါလေဝါယောဓာတ်တွေတွန်းဆောင်မှုတတ်တည်ထူတွေမဖြစ်ဘူးလား။ဘုန်းကြီးတို့ဒီမှာ အယုတ်တွေမှာဟိုကော်ယုတ်တွေဘာယုတ်တွေဆိုရင်လည်းပဲလေအဲ့ဒီမှာသူ့ဟာသူဆိုဒီတိုင်းပုံရကြတာလေးလေးထိုးလိုက်ပြီဆိုရင်တင်းကပြီးတော့ဟောမတ်တရရဲ့ကလေးသို့မဟုတ်အဲဒီထိုင်ရဲ့ကလေးသို့မဟုတ်လဲရဲ့ကလေးစသည်ဖြင့်အဲ့ဒီမှာသူ့ဟာသူဖြစ်လာအခုလည်းပဲဒီတိုင်းပဲစိတ်ကသွားခြင်းနေလို့ဖြစ်လာတဲ့အခါကျတော့ခန္ဓာကိုယ်ထဲမှာရှိတဲ့စိတ်တစ္ဆဝါယောဓာတ်တွေကတွန်းကံမှုတတ္တိထူတွေမဖြစ်ဘူးလားအဲ့ဒီမှာရှေ့ကိုသွားမယ်ဆိုရင်တည်ရခြင်းတည်ရခြင်းရှေ့ကိုရွေ့ရွေ့သွားတာကိုဟောကမဏန္တိသွားခြင်းလို့ခေါ်တယ်တဲ့ ဘယ်ကြောင့်ကြောင့်သွားတာလဲဆိုတော့သွားကျင်တဲ့စိတ်ကြောင့်သွားမှုဖြစ်တာပဲသွားကျင်တာလေးကစိတ်ဆိုတဲ့နံတရားလေးပဲသွားနေတာကဘယ်သူသွားနေတာလဲဒီရုပ်ကြီးကသွားနေတာကဲဆိုကြည့်လိုက်သွားကျင်တာကနံသွားကျင်တာကနံသွားတဲ့ဟံကယုတ်သွားတဲ့ဟံကယုတ်သူမဟုတ်ငါမဟုတ်သူမဟုတ်ငါမဟုတ်သွားတာနံနဲ့ယုတ် နံယုံနှစ်သိန်းအမြင်ရှင်းသွားရင်အလုတ်လို့ဟောသွားရင်ဝိပဿနာလို့လို့ကဘာလို့လို့ရမလဲဒီသွားတဲ့ခံမှာခုဘုန်းကြီးတို့ယောဂီများအလုတ်သွားတဲ့ခံမှာတစ်ခါတည်းမှာလမ်းထဲမှာဘယ်သူမှမတွေ့ပါဘူးဒီမှာလမ်းကြီးတွေကလည်းကျဲကြီးပလက်ဖောင်းကြီးတွေကလည်းကျဲကြီးတယောက်တည်းသွားနေတယ်အဲ့ဒီခံမျိုးမှန်းဆိုရင်ကိုယ့်ဟာကိုယ် ကဲလူလည်းရှင်းနေတယ်ဘာမှအန္တရာယ်လည်းမရှိဘူးမှတ်တတိလေးနဲ့သွားမယ်ဆိုရင်ဟောဝိပဿနာကုသိုလ်တွေမဖြစ်ဘူးလားဝိပဿနာကုသိုလ်တွေဖြစ်သွားတာပဲဒါကြောင့်မို့ဘယ်ဘယ်အကြောင်းကြောင့်သွားတယ်လဲဆိုရင်စိတ်တကရိယာဝါယောဓာတို့ဝိဖာတွေနဲ့စိတ်ကပြုတ်သောတောင်းတင်းလှူရှားမှုဤပြန့်နှံ့လှူရှားခြင်းကြောင့်ခစ္စတိသွားတယ်တဲ့ဧတအဲ့ဒီသွားလျင်သွားသည်ဟုရှုမှတ်သောယောဂီပုဂ္ဂိုလ်မှာတဲ့ဧဝံပဇာနာတိ အခုလိုဒီလိုအပြားဖြင့်သိပါတယ်တဲ့ဘယ်လိုသိတယ်လဲဆိုတော့ကိစ္ဆာမိတိစိတ်တံတဲ့သွားမည်ဟုကြံစီသောစိတ်သည်ဥပ္ပစ္စတိရှိဟုဆိုတာဖြစ်တယ်သွားမယ်ဆိုရင်ဘသူကစဖြစ်တာလဲအေးစိတ်ကစဖြစ်တာအခုဘုန်းကြီးတို့ဒီနတ်မှာခုတရားပွဲ9:55ဆိုပြီးတော့မယ်ပြီးပြီဆိုရင်ဒီတိုင်းဆက်ထိုင်နေမှလားထသွားမှလားသွားမယ်ဆိုရင်စိတ်ကဘသူကယင်ဖြစ်တာလဲ စိတ်ကဒီမှာထားခြင်းတဲ့စိတ်ကအရင်ဖြစ်တယ်ထားတယ်သွားခြင်းတဲ့စိတ်ကအရင်ဖြစ်တယ်သွားတယ်ဒါကြောင့်မို့ဒီမှာဒီမှာကိစ္စမီတိစိတ်တံသွားမည်ဟုကြံသောစိတ်သည်ဥပ္ပစ္စတိရှိဟုစွာဖြစ်ပေါ်တယ်တဲ့တန်ထိုစိတ်ကဝါယာဇနေတီတောင်တင်းလှုပ်ရှားမှုကိုဖြစ်ပေါ်စေတယ်တဲ့စိတ်ကနေသွားခြင်းတယ်ဆိုတော့ဝါယာဇနေတီတောင်တင်းလှုပ်ရှားမှုကိုဖြစ်ပေါ်စေတယ်ဝါယောတဲ့အဲ့ဒီတောင်တင်းလှုပ်ရှားမှုကတဲ့ဝိညာဉ်တိန်တဲ့ ကာယဝိညာဉ်လို့ခေါ်တယ်တွန်းကံမှုတတ္တိထူကိုတယ်ဒီမှာတွန်းကံမှုတွေဖြစ်လာတယ်ဇနေတိဖြစ်ပေါ်စေတယ်တဲ့စိတ်တကရိယာဝါယောဓာတုဝိပါရိနစိတ်ကပြုအပ်သော တောင့်တင်းလှုပ်ရှားမှုဤပြန့်နှံ့လှုပ်ရှားခြင်းကြောင့်တက္ကနတ္တကာယတ္တတကိုယ်လုံးဤပုရတော်အဘိနိဟာရော ရှိဘက်သို့တဲ့တဲ့ဆောင်းသွားခြင်းကို ကမဏန္တိဥစ္စတိသွားခြင်းဟုလေခေါ်ဆိုရပါတယ်ဒီထဲမှာတေချာဆင်ញင်ပြီးတော့တေချာကြည့်လိုက်တဲ့အခါကျတော့ကိစ္ဆာမိတိစိတ်တံ ပွားမိသူကြံသောစိတ်သည်ဥပ္ပစ္စတိရှိဟုစွာဖြစ်တယ်။စိုးစောကတော့အဲ့လိုမသိခင်တုန်းကတော့ငါသွားမယ်။ဘယ်သူသွားမှာလဲ။သွားတာလဲဘယ်သူသွားနေတာလဲ။ငါသွားနေတာပဲသွားကျင်တာလဲဘယ်သူကသွားကျင်တာလဲ။အခုငါကသွားကျင်တာဟုတ်သေးရဲ့လား။ဘယ်သူကသွားကျင်တာလဲ။သွားနေတာကငါလား။ဘယ်သူသွားနေတာလဲ။ကဲကြည်စံရှင်းရှင်းလေးပဲ။သွားကျင်တာကငါလည်းမဟုတ်ဘူးစိတ်ကသွားကျင်နေတယ် သွားနေတာကငါလည်းမဟုတ်ဘူးယုတ်ကြီးကသွားနေတယ်အဲ့တော့ဒီမှာသွားနေတဲ့အခါမှာဒီလိုရှုမှတ်ပြီးတော့သွားတဲ့ပုဂ္ဂိုလ်ရဲ့တန်တန်မှာငါသူယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတဲ့အစွဲရှိသေးရဲ့လားကဲအတ္တဒိဋ္ဌိတက္ကာယဒိဋ္ဌိမပြုတ်ဘူးလားတကယ်ကိုယုံနံအမှန်မြင်လိုက်တာနဲ့အမှားဒိဋ္ဌိမစင်ဘူးလားအဲ့ဒီအမှားဒိဋ္ဌိစင်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်အပေကရောမလွတ်နိုင်ဘူးလားလွတ်နိုင်တယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများ သွားတဲ့ခါလေးမှာသေးသေးချာချာညာချီလမ်းရင်ညာလမ်းမှန်းသိပါဘယ်ချီလမ်းရင်ဘယ်လမ်းမှန်းသိပါစေဒီလိုမဟုတ်ဘူးသုံးချက်မှမယ်ဆိုရင်ကြွရင်ကြွမှန်းသိပါစေလမ်းရင်လမ်းမှန်းသိပါစေချရင်ချမှန်းသိပါစေအဲ့လိုတေချာသတိလေးကပ်ပြီးတော့ရှုမှတ်နေရင်သူ့ရဲ့တဘာဝဓာတ်သဘောလေးတွေအကုန်လုံးမတွေ့ရဘူးလားအဲ့လိုဓာတ်သဘောလေးတွေလည်းတွေ့နေရတယ်သွားတဲ့အခါမှာလည်းပဲငါသွားတာမဟုတ်ဘူးစိတ်ကသွားကျင်တာသွားနေတာကဘယ်သူကသွားနေတာလဲ ရုပ်ကြီးကသွားနေတာသွားနေတာဟာရုပ်နဲ့နံသွားနေတာပဲဆိုတာအမှန်မသိပေဘူးလားအမှန်တိုင်းသိလာတယ်ဘုန်းကြီးတို့ယောဂီများအဲ့လိုသိလာပြီဆိုရင်ဆက်ပြီးတော့ရှုလိုက်ရင်ဘုန်းကြီးစောစောကပြောတဲ့အတိုင်းတလန်းကုံဆုံးသွားရင်နောက်တလန်းအသစ်မဖြစ်ဘူးလားဒီနောက်တလန်းကုံဆုံးသွားရင်နောက်ထပ်တလန်းအသစ်မဖြစ်ဘူးလားအဲ့ဒီမှာခြိလန်းတိုင်းခြိလန်းတိုင်းဟာသွားတိုင်းသွားတိုင်းလှမ်းတိုင်းလှမ်းတိုင်းဟာတလန်းပြက်သွားလိုက်တလန်းဖြစ်လိုက်တလန်းပြက်လိုက်တလန်းဖြစ်လိုက်နဲ့ မြဲတာတွေ့မလားမမြဲတာတွေ့မလားဒီအနိစ္စနုပဒနာဉာဏ်အားတွေပြည့်လာရင်ဒုက္ခနုပဒနာအနတ္တနုပဒနာဉာဏ်นี่မပေါ်ဘူးလားဒီဉာဏ်นี่အစဉ်စဉ်ရင့်ကျက်ပြည့်စုံပြီဆိုရင်မညာပူညာဖြင့်နိဗ္ဗာန်မျက်မှောက်မတွေ့နိုင်ဘူးလားဒါကြောင့်ဘုန်းကြီးတို့ယောဂီများဒီနေ့ကိစ္စံတုံးဝါကိစ္စံမီတိပဿနာတိဆိုတဲ့ဒေသနာတော်အတိုင်းသွားတဲ့အမူအရာလေးတွေကိုသွားတဲ့အခါမှာခြေလန်းတိုင်းခြေလန်းတိုင်းကို အမှတ်တက်မဲ့မသွားဘဲနဲ့ဗာလေးနဲ့သွားရမယ်အေးအမှတ်ကလေးနဲ့သွားပါဟုတ်တယ်မို့လားအမှုမဲ့အမှတ်မဲ့မသွားဘဲနဲ့အမှတ်တတိလေးနဲ့သွားပါဒီအမှတ်တတိလေးနဲ့သွားခြင်းအပြင်ဝိပဿနာမဖြစ်ပေဘူးလားဝိပဿနာဖြစ်လာရင်နောက်ဝိပဿနာဉာဏ်นี่မပေါ်နိုင်ဘူးလားဒီဉာဏ်นี่ရင်းချက်ပြည့်စုံရင်အပယ်လွတ်နိုင်လောက်တဲ့ဘုန်းကြီးတို့ဝိပဿနာဉာဏ်အထူးတွေမဉဏ်အထူးတွေမရနိုင်ဘူးလားဒီဒါကြောင့်ဘုန်းကြီးတို့ယောဂီများ ဒီနေ့တတိပဌာန်ဒေသနာတော်မှာလာတဲ့အတိုင်းဣရိယပဌာပံရဲ့ပထမပုဖြစ်တဲ့ကိစ္ဆံတုံးဟာကိစ္ဆံမိတိပဇာနာတိဆိုတဲ့ဒေသနာတော်အတိုင်းလိုက်နာပြီးတော့ဈဉ္ညာအမှတ်တရားတွေကိုတမန်ငါရှံငါပေါ့ပေါ့တန်တန်မရှုမှတ်ဖဲနဲ့ရိုးရိုးသေးသေးရှုမှတ်ပွားများအားထုတ်ခြင်းအပြင်မိမိတို့အလိုရှိအပ်သောဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမဉ္ဇဉ်ဖူဉ္ဇဉ်ဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်း ဆုတောင်းမြဝေအောင်ဤသို့ပြုရာမြတ်ပုံညာအကြောင်းချမ်းမြအေးကြည်ပေမဲ့မြည်သည်ရွှေပြည်ထုတ်ချောင်းလမ်းမကောက်ဖဲရောက်ရပါလို့ထိုးထိုးဘဝ ကျင်လေရလေဒုက္ခဗေဒံယမံအပေါင်းမကောင်းမှုသမျှမတွေ့ရပင် မကောင်းမှုသမျှမကြားရပင်တပ္ပဣစ္ဆာ မင်္ဂလာကိုရွေကတာတိုင်းရစေတော်ယနေ့ယခု ပြုပြုသမျှမြတ်ဘာကကိုမိဘဆရာမျိုးသဟာနှင့် ကိုမှစောင့်ကြံကိုမှစောင့်ကြံကိုဆောင်နကံကိုဆောင်နကံအရင်စ၍အရင်စ၍ရှိသည်မြလုံးစုံရှိသည်မြလုံးစုံဘုံ31ဘုံ31ဖြည့်ဖြည့်သည်မြဖြည့်ဖြည့်သည်မြဝေနေရတို့ဝေနေရတို့ရကြပါစေရကြပါစေ ပေငါဝေသည်မြာထွေတာတုခေါ်စေတော်အမြအမြအမြယူတော်မူကြပါကုန်လောသာဓု မြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုမြမြအမြယူတော်မူကြပါကုန်လောသာ လုံးတရားနာပရိသတ်ပေါင်းသူတော်ကောင်းတို့သည်ယနေ့နာကြားရတဲ့တရားဒေသနာတော်လာအတိုင်းလိုက်နာကျင့်သုံးပွားများအားထုတ်နိုင်ကြခြင်းအပြင်မိမိတို့အလိုရှိအပ်တဲ့ဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ကြပါစေ။